အခန်းကြီး30အငယ်1မှ6ဖိလိတိလူတို့သည်ဣဒရေလလူတို့ကိုစစ်တိုက်၍ဣဒရေလလူတို့သည်ရန်သူရှေ့မှ ပြေးသည်ဖြင့်ဂိလဘောတောင်ပေါ်မှ အထီးအခိုက်နှင့်လဲ၍တည်ကြ၏ဖိလိတိလူတို့သည်ရှောလူမင်းနှင့် သူ၏သားတို့ကို ပြင်းထန်စွာလိုက်၍ရှောလူ၏သားယောနသန်အဘိနဒတ်မေလခိရှွာတို့ကိုတတ်ကြ၏စစ်တိုက်ရာတွင်ရှောလူသည်အလွန်ခံရ၏ လေးသမားတို့ပြစ်သောမြားမှန်၍အလွန်နာသောကြောင့်လက်နှင့်ဆောင်လူလင်ကို ခေါ်ပြီးလျှင်တင့်ဓာကိုထုတ်၍ငါကိုထိုးလော့သို့မဟုတ် အေပြားလီးခြင်းကိုမခံသောလူတို့သည်လာ၍ငါကိုမယိုမသေးညှင်းဆဲကြလိမ့်မည်ဟုဆိုတော်လဲလက်နှင့်ဆောင်လူလီသည်အလွန်ကြောက်၍မပြုတ်ဘဲနေသောကြောင့်ရှောလူသည်ထိုဓာကိုယူ၍ထောင်ပြီးလျှင်ဓာဖျားပေါ်မှလှဲ၍သေ၏ ရှောလူတေဒီကိုလက်နှင့်ဆောင်လူလင်မြင်လင်သူသည်လည်းထိုဓာကိုထောင်၍ဓာပြားပေါ်မှလှဲ၍သေ၏ထိုတို့ရှောလူနှင့်သူ၏သား၃ယောက်မှဆ၍နန်းတော်သားအပေါင်းတို့သည်အတူသေကြ၏ အငယ်9မှ12ဣဒရီလာလူပြေးချောင်းရှောလူနှင့်သူ၏သားများတေချောင်းကိုဂျိုင်း၌နေသောဣဒရီလာလူအပေါင်းတို့သည်သိမြင်လျှင်မြို့ရွာတို့ကိုစွန့်ပစ်သည်ဖြင့် ဖိလိတိလူတို့သည်လာ၍နေကြ၏နက်ဖြန်နေ့၌ဖိလိတိလူတို့သည် အသေးကောင်တို့၌အဝတ်တစားကိုချွတ်ခြင်းဟလာသောအခါဂိလဘောတောင်ပေါ်မှာရှောလူနှင့်သူ၏သားသုံးယောက်တို့သည်တေလျက်ရှိသည်ကို တွေ့မြင်ကြ၏အဝတ်တစားတော်ကိုချွတ်ပြီးမှခေါင်းတော်လက်နှင့်တော်ကိုယူ၍သူတို့ရုတ်ထုအိမ်များ၌၎င်း လူများတို့၌၎င်းတည်င်းကြော်စေခြင်းဟာဖိလိတိပြည်အရရက်တို့ ပေးလိုက်ကြ၏လက်နဲ့တော်ကိုလည်းသူတို့ဖျားเจ้า၌ထား၍ခေါင်းတော်ကိုဒါဂုံဗိမာန်၌ဆွဲထားကြ၏ဖိလိတိလူတို့သည်ရှောလူ၌ပြုသမျှကိုဂိလန်ပြည်ရာဘက်မြို့သားများကြားလျင်သူရဲ့အပေါင်းတို့သည်ရှောလူ၏အလောင်းနှင့် သူ၏သားအလောင်းတို့ကိုယူသွား၍ရာဘက်မြို့သို့ဆောင်ခဲ့သဖြင့်အယိုးတို့ကိုရာဘက်မြို့မှတပိတ်ပင်အောက်၌တင်းကြိုပြီးမှခொနည်းပတ်လုံး အစာရှောင်ကြ၏အငယ်73နှစ်24ထိုတို့ရှောလူသည်သာရဖျား၏စကားတို့ကိုနားမထောင်လွန်ကျူး၍သာရဖျားကိုပြစ်မှားသောကြောင့်၎င်းဒါရဖျားကိုမမေးမြန်းဘဲနှက်ဝင်မိမကိုရှာဖွေမေးမြန်းသောကြောင့်၎င်းဒါရဖျားသည်သူ့ကိုကွပ်မျက်၍နိုင်ငံတော်ကိုရေရှဲသားဒါဝိဒ်၌လွှဲအပ်တော်မူ၏